အခန်းကြီး33အငယ်1မှ7ထိုအခါယာကုပ်သည်မျောကြည့်၍အကူအေးတော်သည်လူ400ပါလျက်ခြီလာသည်ကိုမြင်လျင်လေအားယာခေလကျွန်မနှစ်ယောက်တို့တွင်သားများတို့ကိုဝေပေးလေ၏ကျွန်မနှစ်ယောက်ကိုကသူတို့သားများနှင့်ရှေ့ကနေစေ၍လေအားနှင့်သူ၏သားတို့ကို အလယ်၌၎င်းယာခေလနှင့်ယောသတ်ကိုနောက်၌၎င်းထားလေ၏ သူတို့ရှေ့မှကိုယ်တိုင်လွန်သွား၍ခုနှစ်ကြိမ်တိုင်အောင်ဥညွတ်ပြတ်ဝတ်လျက်အကိုအနီးသို့ချင်းကပ်လေ၏ထိုအခါအေတော်သည် ကျိုးဆူခြင်းဟံပြေးလာ၍လေချင်းရှက်လျက်ပိုက်ဖက်နမ်းရှုပ်ခြင်းကိုပြု၍နှစ်ယောက်စလုံးတို့သည်ငိုကြွေးကြ၏ထို့နောက်မျောကြည့်၍မိမများ သူငယ်များကိုမြင်လျင်တင်၌ပါသောဤသူတို့သည်အဘဲသူနည်းဟုမေးတော် ကိုယ်တော်ဤကြုံအားဘုရားသခင်ပေးသနာတော်မူသော သူငယ်ဖြစ်ကြပါ၏ဟုပြန်ပြောပြီးမှကျွန်မတို့သည်မိမိတို့သားများနှင့်ချင်းကပ်၍ဥညွတ်ကြ၏ထိုနောက်လေအားသည် သူ၏သားများနှင့်ချင်းကပ်၍ဥညွတ်ကြ၏ထိုနောက်ယောသန်နှင့်ရခေလသည်ချင်းကပ်၍ဥညွတ်ခြင်းကိုပြုကြ၏ဤတော်ကလည်းကျွန်ုပ်တွေ့သောတိရစ္ဆာန်စုအပေါင်းတို့သည်အဘယ်သို့သောအရာနည်းဟုမေးလျင်တခင်ဤစိတ်တော်နှင့်တွေ့စေခြင်းက ဖြစ်ပါသည်ဟုပြန်ပြော၏။ဧသောကလည်းငါညီငါ၌လုံလောက်အောင်ရှိ၏။သင်ဥစ္စာတို့ကိုယူထားဥလော့ဟုဆို၏။ယာကုပ်ကလည်းထိုတို့မဆိုပါနှင့်။စိတ်တော်နှင့်တွေ့သည်မှန်လျင်ကျွန်တော်ဆက်သောလက်ဆောင်ကိုခံယူတော်မူပါ။ဘုရားသခင်မျက်နာတော်ကိုဖူးမြင်ရတကဲ့သို့ကိုယ်တော်၏မျက်နာကိုဖူးမြင်ရပါ၏။စိတ်တော်သည်လည်းနူးညွတ်ပါ၏ ကိုရောထံသို့ရောက်သော ကျွန်တော်၏မင်္ဂလာကို ခံယူတော်မူပါ။ဘုရားသခင်သည်ကျွန်တော်၌များစွာသောကျေးဇူးကို ပြုတော်မူပြီးကျွန်တော်၌လုံလောက်အောင်ရှိပါ၏ဟု၍တိုက်တွန်းသောကြောင့်ခံယူလေ၏အငယ်၁၂မှ၁ဧတောကလည်းခရီးသွားကြစို့တင့်ရှိမှကျွန်ုပ်တွားမည်ဟုဆိုလျင်ယာကုပ်ကသခင်တည်သည့်အတိုင်းဤသူငယ်တို့သည် နုနယ်ပါ၏။သားငယ်ပါသောသူစိတ်နွားမတို့သည်ကျွန်တော်၌ပါပါ၏။တနေ့ချင်းတွင်အနှင်းလွှန်လျင်ရှိသမျှတို့သည်တည်ကြပါလိမ့်မည်။ထိုကြောင့်သခင်သည်ကိုရောဤကြုံရှိမှကျွမ်းနှင့်တော်မူပါ။ကျွန်တော်မူကားကျွန်တော်ဆောင်ခဲ့သောတိရစ္ဆာန်များသူငယ်များတတ်နိုင်သမျှအတိုင်းသခင်နေရာဇီရပြည်သို့ရောက်အောင်တပြေးပြေးပို့ဆောင်ပါမည်ဟုလျှောက်လေ၏ ဧသောကလည်းတို့ဖြစ်လင်ကျွန်ုပ်၌ပါသော သူအချို့တို့ကိုညီ၌ထားခဲ့ပြရစီဟု ဆိုလျင်ယာကုပ်ကအဘဲအကြောင်းရှိပါသနည်းသခင်ဤစိတ်တော်နှင့် တွေ့ပါစေဟု ပြန်ဆိုသောဧသောသည်ထိုနေ့ချင်းတွင်ဇိရပြည်သို့ခရီးတွား၍ပြန်လေ၏အငယ်၁၉မှ20ယာကုပ်လည်းသူကုတ်ရက်သို့ခရီးတွား၍ကိုနေဖို့အိမ်ကို၎င်း တိရစ္ဆာန်များနေဖို့တင်းကုတ်တို့ကို၎င်းဆောက်လေ၏ထိုကြောင့်ထိုအရက်ကိုတုခုတ်ဟူ၍တွင်လေသည်ထိုနောက်မှရှေခင်မြို့သို့ဘေးမဲ့ရောက်လေ၏ပါဒနရံပြည်မှ ပြန်လာ၍ခါနန်ပြည်သို့ရောက်သောလမ်းခရီးတွင် ထိုမြို့ရှိသည်ထိုမြို့ရှိမှတဲကိုဆောက်လေ၏တဲဆောက်ရာမြေအကွက်ကိုရှေခင်၏အဖဟာမောဤသားတို့တွင် ငွေတပိတ်တာအဖိုးပေး၍ဝယ်ရသည်ထိုအရ၌လည်းရစ်ပလင်ကိုတီးပြီးလျင်အေလီလောဣတရေလဟု၍သမုတ်လေ၏